ဒီကအရေးစလို့တစုံလုံးတော်ဟုံတော့အတင်းပေါ်လေဝင်ရောက်ပြီးတော့လူရဲ့တက်ခရဆက်ဆက်ပြီးတော့ဒီကလုံးရှိလို့ရှိရင်ရစ်စစ်တဲ့အပါတော့ဘာနေပါလဲသို့တော်ဒီရစ်စစ်မှုရောက သူတစ်ပါးကိုမတရားရစ်ဆက်တာမျိုးတော့မဟုတ်ပါဘူးမေတ္တာတွေကျင့်မဲ့ပြီးတော့အကျဉ်းသာမရှိပဲတဲ့ဒီလိုမုန်းတဲ့သဘောရစ်ဆက်တဲ့သဘောဒီလိုတော့မဟုတ်ပါဘူးပုဂ္ဂိုလ်အချင်းချင်းပေါ်မှာတော့မရစ်ဆက်ရတာပါ ကိုယ်မှဒုက္ခပေးတဲ့အတွင်းကဉာဏ်တွေကိုတော့မိတ်ဆွေတို့သဘောမထားရဘူး။ဒါရစ်စရာမှာပဲဒါပဲ။ရစ်စက်တယ်ဆိုတာကဒေါသမဟုတ်ပါဘူး။မုန်တီးဖို့အခြေခံပြီးတော့ရစ်စက်တဲ့အကျဉ်းနာမဲ့တဲ့ဒေါသမဟုတ်ပါဘူး။အတိညာပါပါတယ်။အတိညာပါတဲ့ ကိလေသာတွေကိုဆက်စုပ်ဆက်စုပ်လုံငုံတဲ့သဘောပါစိရိဥတ္တပပါပါတယ်စိရိဆိုတာယုံတာပေါ့မစိမ်ယုံတယ်လို့ပေါ့ဥတ္တပဆိုတာကြောက်တာပေါ့ကြောက်တာဆိုတာနာမခြင်းမှာကြောက်တဲ့သဘောမျိုးပေါ့ဥပါဖြင့်မစိမ်ဆိုလို့ရှိရင် အနာလည်းမခံတော့ဘူးထိပါတော့လည်းမခံတော့ဘူးယွန်းတယ်မစင်လို့နေတဲ့သံလုံးဆိုလို့ရှိရင်ဘယ်သူမှတော်ပြီးတော့မကြိုက်ကြဘူးညဘက်မှာဆိုလို့ချစ်ချစ်တော့ပူးနေတဲ့သံလုံးဆိုလို့ရှိရင်ပူမှာကြောက်လို့ဘယ်သူမှတော်မကြိုက်ဘူးဒီကိုယ်လေးကတည်းကညစ်ပတ်နေတယ်ဆိုတော့သိနေတယ် သဘောတည်းကဒါကူးနေရဆိုတာသိနေအတိအကျရှေ့ရှုပြီးတော့ညပမှာပူမှာပေါ့လေကျောက်တဲ့ဟိရုတ္တပသဘောမျိုးပါပဲအဲဒီဟိရုတ္တပမြားတဲ့ပုဂ္ဂိုလ်ဟာဟာလူသဘာဝအကျင့်ဆိုးတွေပေါ့လေကျွလွန်စော်ကားတဲ့စံတော်ဆုံးအကျင့်ဆိုးတွေ စိတ်ထဲမှာဖြစ်တဲ့အကျင့်ဆိုးတွေပေါ့လေ။ရုံးပြနိုင်တဲ့အကျင့်မျိုးတွေပေါ့လေ။ကျင့်ဆိုးမျိုးတွေပေါ့လေ။ဒါတွေဟာယုံကြည်ရည်ပဲဆိုတာပေါ့လေ။ဒါတွေကကြောက်ကြရည်ပဲဆိုတာပေါ့လေ။အဲဒါလိုယုံကြောက်တဲ့သဘောမျိုးပါ။အဲဒါမျိုးကတော့ဆိုင်ရှင်းတဲ့ကုသိုလ်နဲ့ရှင်တွဲတဲ့ တရားကောင်းတွေပါအဲဒီသဘောလေးကိုဝင်လာပြီဆိုလို့ရှိရင်စိတ်ကိုလှပအောင်အစဉ်တန်းစာဆင်ပေးသလိုပေါ့လေပြောကြကြစာကြည့်ကြည့်ကြည့်ပြီးတော့ဆက်ရှင်းရင်ကျေးလာတာပါပဲအဲလိုသဘောမျိုးမှတ်ဖို့လိုပါတယ် ဒ္ဓစာပေမှာတော့ဒီအချက်နဲ့သတိဥတ္တပါကိုသုခဓမ္မဖြူခံတရားလို့ဆိုပါတယ်။အဲဒီရဲ့ဆန့်ကျင်တဲ့အဟိတအနုတ္တပါကိုတော့ပဋ္ဌဓမ္မအမောကံတရားလို့ဆိုပါတယ်။အဖြူခံထားလို့ရှိရင်အပူဒဏ်ကံထုတ်ပါတယ်။အမောကံရှိလို့ရှိရင်အပူဆုပ်ရတယ် ဒီဘူးတဲ့သွားတဲ့အခါအရှူရောဝဲဝဲသွားလို့ရှိရင်အပူတက်သွားပါတယ်။ဘာဖြစ်လို့ဆိုတော့အရှူကအဲဒီအပူကိုသူကခံထုတ်တဲ့အဖြစ်ရှိတယ်။အလဲကတော့အပူကိုဆုပ်ယူတဲ့သဘောရှိပါတယ်။ဒီပါဠိမှာလည်းပဲအဲဒီလိုပဲကြားရပါပဲ။ဟွန်းရှင်းကြောင့်လည်းအရှူခံ ပူတံကန်ထုတ်ပြီးဆိုတာပေါ့လေ။ဒါရှိလို့ရှိရင်ရာဇကမောဟအပူတွေကိုသူအလုံးခံကန်ထုတ်တယ်။အရှင်းကြောင့်မဲ့လို့ရှိရင်တော့ရာဇကမောဟကိလေသာရဲ့အပူတွေကိုတော့သူကဆုပ်ယူတာပဲ။ရာဇကိလေသာပြီးအပူခံရတာမကြည့်မစမတတ်မတာပဲ။ဒေါသ ဖြစ်လာလို့ရှိရင်ဒေါသကြီးကြီးခန္ဓာဒါလည်းမတက်ပါဘူးမတိနာမလဲဘူးမိုက်မဲဘူးဒါတွေဝင်လာလို့ရှိရင်လည်းဒါလည်းမတက်ပါဘူးကိုယ်ကအချက်ကြောင့်မဲပြီးဆိုလို့ရှိရင်တော့အဲ့ဒီစိတ်ပူကြီးကိုတော့ကိုယ်ကအမဲကအဲ့ဒီကနောတဘကဆုပ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာမတက်တာဘူးပဲအဲ့လိုဆိုရတယ် ဒီတော့ဟိယုတ်တဘာတရားကိုလောကပါဠိတရားလို့လည်းပဲဒီလိုဆိုပါတယ်လောကပါဠိတရားဆိုတာလူတွေတ attva တွေကိုဆောက်ရှောက်တဲ့ထိမ့်သိမ့်တဲ့တရားပေါ့တနည်းအားဖြင့်လည်းပဲကိုယ်ပိုင်ကဘာလေးပေါ့ကိုယ်ပိုင်ကဘာလေးဟာဒီမိမိရဲ့ဒီကိုယ်လုံးဟာကိုယ်ပိုင်ကဘာပဲ အဲဒီကိုယ်အိမ်ကလေးမဖြစ်စီရအောင်လို့သိသိတဲ့သဘောပါပဲရှိလို့တော့ပါရှိသူဟာမကောင်းမှုတွေကိုယွန်တယွန်တတော့ခုနပြောကြလို့ဗောလေမစင်ရတော့မကင်ဘူးပေါ့မညစ်ပါဘူးပေါ့အပူမကင်တော့အပူမကင်ဘူးအပူမဟာဘူးပေါ့အေးချမ်းနေတာပဲ ဒီလိုရောဂါဒုက္ခမောဟအပူရီမောဟအပူရီမဟာရအောင်ဒီတဲ့အေးချမ်းအောင်ပေါ်လီဟိရုတ္တပါရှိထားပြီးတော့ခေါ်တာအကျင့်ဆိုးတွေပေါ်လီဆောင်တိန်ပယ်တယ်ပယ်နိုင်တယ်စိတ်ထဲဖြစ်နေတဲ့ထပ်ထပ်တောင်းကြတဲ့တိပါတွေကိုလည်းပဲကာဝယ်နိုင်ရဖြစ်လာလို့ရှိရင်ကုစားတယ်ယုတ်ကိရိတာတွေကိုတော့ဘုလိုဥပဒနာညာနဲ့ နှိမ်နှင်းနေအားလဲနေတယ်ပေါ့လေနောက်တော့အရိယာမဖြစ်ပြီးတော့အပြတ်ဆင်းတဲ့ပိုင်းကြီးတော့တော့မှာပါအများကြီးအထောက်ပံ့ကြီးကိုလုံးစီတာသုံးပါလို့ပြင်လာစားခြင်းပြီးတော့ဆက်ရှိအောင်အများကြီးထောက်ပံ့အထောက်ပံ့ပြုပါတယ်အဲဒီလိုတိုက်ရှင်ရေးကိုဥတည်ရတဲ့ပုဂ္ဂိုလ်ဟာသူပိုင်တဲ့ခန္ဓာကိုယ်လေးဟာသာကိုယ်ပိုင်ကဘာလေးပဲ အဲ့ဒီကိုယ်ပိုင်ကဘာလေးမပြည့်စည်ရအောင်လို့ထိတ်လာတဲ့လောကကြီးမှာအဲ့ဒီကိုယ်ပိုင်ကဘာလေးကိုထိတ်နိုင်တဲ့အဖြစ်ကြောင့်ရှိကြလို့တာမီခြင်းမုန်မှခြင်းစသည်ပေါ်လေးဆောင်နေတာကြီးဆောင်နေတာတိရစ္ဆာန်တွေမှာဆိုလို့ရှိရင်အဲ့ဒါမျိုးရှိတော့သာမီခြင်းလည်းပဲဒီလိုပဲဟောလဝါခြင်းလည်းဒီလိုပဲသူတို့မသိကြပါဘူး ဟွန်းအရင်ဆိုင်နေဆက်ပါအခုတော့မှတချို့ရိုင်းဆိုင်နေပါဘူးအဲဒါမျိုးဖြစ်ပါတယ်တော့ဆိုလောကပါဠိရှင်းကြောက်ဟာအပူဓာကိုကန်ထုတ်တဲ့အပြင်အပူရင်းရှိတော့ကိုယ်ကဘာလေးဟာအေးချမ်းပြီးတော့ငြိမ်သက်ပြီးတော့လုံလုံဆုံဆုံဖြစ်နေတာပဲ။ဒါကိုယ်ပိုင်ကဘာမဖြစ်စီရအောင်လို့ထိမ့်သိမ့်တာတဲ့။ ကိုယ်ပိုင်ကဘာလေးကြီးကရှိအောင်သင်ခြင်းတော့ကိုယ်ပိုင်ကဘာလေးကကြီးကျယ်နေပြီဆိုလို့ရှိရင်ဘုရားကဘာလေးကိုလည်းအလိုလိုထိမ့်သိပြီးတော့ပြသွားတာပဲအဲဒီလိုဟိရုတ်တပ်ကရှိတဲ့ပုဂ္ဂိုလ်ဟာလည်းပဲသာနာစိတ်လည်းရှိတတ်ပါတယ်မေတ္တာကရုဏာတော့ထားတတ်ပါတယ်မေတ္တာကရုဏာထားတတ်တော့ကိုယ်ရိုးစာတရားနဲ့သူတော်ဘာပိုင်တဲ့ ကိုယ်ပိုင်ကဘာလေးတွေကိုပဲမပြည့်စည်အောင်လေကာဝယ်ဆောက်ရှောက်တာပဲသူတို့ကကာဝယ်ဆောက်ရှောက်ခြင်းဖြင့်ကိုယ်ကိုယ်ကိုလည်းပဲမပြည့်စည်အောင်လို့ထိန်းသိမ်းတာဖြစ်သွားတယ်စိတ်ကောင်းလာတာအဲဒီလိုအခြေအနေဆိုင်နေပြီဆိုလို့ရှိရင်သူရောကိုယ်ကဘဝကြီးဟာထွန်းတောက်နေတာပဲဒီကျေးဒီကဲမတန်ရှင်းပြီးတော့ ထွန်းတောက်နေတာတဲ့အဲဒါဒေဝဓမ္မလို့လည်းဆိုပါတယ်သူဘဝထွန်းတောက်ဝတိပြုတ်တဲ့တရားသိကောင်းတာရောဘုရားမြတ်စွာလည်းပဲတရားနဲ့ပတ်သက်ပြီးတော့နေရာတော်တော်များများပါပေါ့လေလူသားတွေအတွက်အရေးကြီးတော့ဒီဟုတ်တဲ့တပ္ပကိုခဏခဏဟောပါတယ်ခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းဒါသိအရေးကြီးပါတယ် အကောင်းဆုံးပြည့်စုံချူလျာချူလို့မှာကြောက်လို့ဒီလားကြီးပြည့်စုံတယ်စိတ်ထဲမှာကိစ္စအရေးကြီးတယ်ဝင်ရအောင်လို့အားဆက်ပြီးတော့ဆွေးနွေးစွာရှိပြီးတော့စိတ်ဆူဆီးပေးတယ်ယောဂီတော်ရောမကြံရအောင်ပေါ့လေကျုံနာပัญชာတိမူအစအတိညာလေးဖြစ်အောင်လည်းပဲကျိုးစားနေကြတယ်။နောက်ဥပဒနာညာလေးပြည့်စုံသွားပြီဆိုလို့ရှိရင်အနည်းဆုံးတစ်လက်ထူရသွားရင်တော့ အမှန်ကြောက်စရာကောင်းတဲ့အောက်ကံအကျဆုံးအောက်ကံချတဲ့အညာသားဝတိရိတာရဲ့ဖြတ်ရှင်းပါလာတယ်။အဲဒီအစဉ်တရောက်ပါ။အဲဒီလိုဆိုလို့ရှိရင်မိမိဟာကုသိုလ်တရားတွေနဲ့ပါလိမ့်မယ်။အဲပြေဝလာပါပါပဲ။ဒီလိုတော့လည်းပိုအားကောင်းလာမှာပါ။ပိုအားကောင်းလို့ပိုပြီးတော့အပူဓာတ်ကိုခံထုတ်နိုင်တယ် လောကဘာသာတရားလည်းပဲသူအားကောင်းလာမှာအားကောင်းတော့ကိုယ်ကဘာလေးကိုယ်ကဘာလေးကိုလည်းပဲမပြည့်စည်အောင်ထိမ့်သိပြီးတော့ဝိဉ္ဇဉ်ကဘာလေးကိုလည်းပဲအေးချအောင်ဆောက်ရှောက်နိုင်မှာပါဒီနည်းနဲ့ပဲမိမိရောက်သူတော်ဘာပါပေါ့ဝိဉ္ဇဉ်ပါထွန်းတောက်တဲ့ကဘာလေးပေါ်တယ်။ဒါလေးဖြစ်လာမှာပါပဲဒါသိကြပါပဲ။ဒီမနက်အကျိုးရပါတယ်ဒီမှာဟေရုပ်တော့ပါ။ ဒီလိုတော့ကတ်သွားလို့ရှိရင်ဒီယောဂီကမကြခင်မဲ့တရားတွေတိုးတက်လာတာပါအမှကလေးလွတ်မှာကိုလွတ်ပြီးတော့ကိဋ္တာဝင်မှာကိုပဲညွန့်လာတယ်ညွန့်လာပြီဆိုလို့ရှိရင်တော့ကိဋ္တာဝင်ရအောင်သူခုစိတ်ကြောက်တာပါပဲအဲ့ဒါကောင်းတဲ့တရားပါဒီတရားိတ်ကိုကျေးဇူးပေါ်မှာ ဒီဝင်ထောက်ထားများခြင်းရှိရဘူးဆိုတော့ရှေ့ကြောက်ရှိရမယ်ရှေ့ကြောက်များရမယ်ဆိုတော့ဒီလိုသဘောမျိုးပါပဲအရှေ့ကြောက်ရှိပြီးတော့လုံးလုံးတက်တဲ့ပုဂ္ဂိုလ်ဟာယုံကြည်ကြောက်ကြည်ခုနအကျင့်ကိုယ်တွေကိုယုံကြည်ရုပ်ကြည်အနေနဲ့မြင်ပြီဆိုလို့ရှိရင် ရှောင်တော့တာပဲရှောင်တော့ဆိုးကြုံရဘူးပေါ့ပြိဋ္ဌာရီအလုံးမလဲဘူးဆိုးကြုံရဘူးဟွန်းဒါသိအရေးကြီးပါတယ်ကောစီယုံစရာယုံစရာဒီကိုယုံကြောက်ဆိုလို့ရှိရင်တော့တတ်နိုင်ဆုံးပေါ့လေကြံတန်းတဲ့လူကျိုးတွေကိုလည်းပဲရှုံသိပ်ပဲဆိုင်တဲ့အခြေအနေကောင်းလာတာ စိတ်ထဲမှာဖြစ်နေတဲ့ပရိယုဒ္ဓနာကိဋ္တာတွေကိုလည်းပဲကာကွယ်ကုစားပယ်နေတဲ့အခြေအနေတွေကောင်းလာတော့ပါပဲအည်တွေးတွေလည်းတက်လာတော့ပါပဲနောက်ဒီဉာဏ်ကြီးဖြစ်သွားပြီဆိုလို့ရှိရင်ကိုယ်စိတ်ကပါလာတဲ့ပုဂ္ဂိုလ်တ attva ဆွဲဖန်ဆင်းခြင်းအဆွဲရဲကောင်းစားတယ်ချမ်းသာတယ်ဆိုအဆွဲပေါ်အေးဆွဲတွေတစ်စီးစီးကျွတ်သွားတာပါဆွဲလေးတွေကျွတ်သွားပြီဆိုလို့ရှိရင် အယူဆလေးတွေလည်းတစ်စီဖြုတ်ဖြုတ်ဖြုတ်ဖြုတ်သွားတာပဲဒီမှာဒီအကျိုးကြီးအများကြီးရလာနိုင်ပါရဲ့။ဒါကြောင့်ဘုရားကိရိတာကြီးဘုမှာဘာမှယောဂီရထောက်ထားဖို့မလိုဘူးဆိုတာပေါ့လေ။ရရစစ်စစ်ပြရမယ်ဆိုတာအဲ့ဒါကြီးဖြစ်လာမှာကိုရှစ်ဖို့၆ဖို့ဒီလိုဖြစ်တဲ့အနေအထားမျိုးပါပဲ။ ဖြစ်ဆဲဖြစ်ဆဲကြီးတွေပြစ္ဆုတ်ပံကြာရပါလိပူရွေးလေးမိမိရရပါလိအဆက်ကြီးတော့ဆွေးဆွေးစွာရှုနိုင်ပြီးတော့အစိတ်ဆူရှိမှုခရိကသမားကြီးတွေအများအားရနေတာပါပဲဒီခါမှာပြုဋ္ဌာနာကိစ္စတွေငြိမ့်နေတာပါဒီတိုင်းတဲ့ဟာလေးမဖို့ရအတွက်ပါလေယူဒီဒီလည်းမရှိဘူး ရှိရှိဆက်ဆက်လည်းမရှိဘူးရဏရဏပြချပြချပြီးတော့ဖြစ်နေမယ်ဆိုလို့ရှိရင်တော့အရှိချောက်ကျင်းတဲ့သဘောမျိုးဖြစ်သွားပါပြီပို့စားတဲ့သဘောမျိုးမလေးစားတဲ့သဘောမျိုးပါလေဒါလည်းပါတော့ပါပြီဒါမှလို့ဖြစ်ခဲ့ရုံနဲ့ပြည့်စုံပါအမှန်တရားရှိမှပါတဲ့မရှိလို့ရှိရင်ဖြစ်စဲမှာပဲမရှိလို့ရင်ပေါ်လို့ပြည့်ရတာ ဖြစ်တုံးဖြစ်ဆဲလေးမှာပေါ့လေပြိဿုပ္ပံကြာကြာအခုလိုသတိပဋ္ဌာန်နည်းနဲ့မှတ်ရင်ပါရီဖြစ်လာသလိုပါရီဆင်းလာသလိုဆိုပြည့်ရပြီးဆင်းလာတာပဲဆိုကြပါစို့မမကနေပြီးတော့မတ်တရရကနေပြီးတော့ထိုင်ချတော့မှအပြုရုပ်စိတ်ထိုင်ချလိုက်တယ်ဆိုရင်ဘာမှမရှိဘူး ထိုင်တဲ့ကာလမှာနာတရားယုတ်တရားတွေဆက်ဆက်ပြဖြစ်တော်တာလည်းမသိဘူးမသိတဲ့အပြင်မိမိယုတ်ကိုကြီးပေါ်ရောက်သွားပြီဒီကိုယ်လုံးပေါ်ရောက်သွားမိမိရဲ့ကိုယ်အနေထားပဲလို့ဆိုတာပေါ့တာယာကြာအနေနဲ့တို့လို့ရှိရင်တာယာမှုဖြစ်တာပဲခန္ဓာကိုယ်အစုပ်ပဲတစ်ခုပေါ်မှာရောက်သွားပြီဆိုလို့ရှိရင် ငါကိုကြီးအဲငါကိုတွေကလက်ကလေးပဲလို့ဆွဲဥပပဲလို့ခြေလုံးကပဲလို့ကောင်းကပဲလို့တစ်ခုစီရောက်သွားလို့ရှိရင်ဒါလည်းပဲပြည့်ရတည်ထင်တာပဲဟွန်းတဘာဝမမြင်ဘူးသူများထိုင်နေတာကိုယ်မှသင်ဟလာလို့ရှိရင်လည်းပဲအဲဒီရေဝဲမမှတ်ဘူးဆိုလို့ရှိရင်တော့သူကပါပဲ ယောက်ျားပဲမိန်းမပဲဆိုတာအတုံးလိုက်တယ်လေအကုန်လည်းကြီးကြီးတော့ပဲထင်နေတာပဲမိမိတဏ္ဍမာရောသူတော်ကြီးကလာတဲ့အာယုံရောထင်ဟလာရှင်ပါပဲမှတ်မှာပေါ့လေဖြစ်ခဲ့ရုံလားပြစ္ဆုတ်ပံကြကြမှာဘူးဆိုလို့ရှိရင်တော့တတိကလွတ်သွားပြီတတိလွတ်တာလည်းပဲပေါ်ရင်အာယုံမှတ်ဖို့ရတဲ့ ကျင်ချင်ရက်ပေါ်လေအားဆိုင်မှုဝိရိယလည်းကျင်းလို့ဆိုတာပြရတယ်ပို့စားတယ်တော့ဝိရိယကျင်းသွားပြီဆိုရင်တတိယလည်းလွတ်တော့စိတ်အဆူစီးတွေလည်းပြေသွားပြီရိုးရိုးပဲထိုင်ချလိုက်တာပဲအဲကိုထိုင်ချလို့ရှိရင်အဲဒီကိစ္စမှာရှင်းရှားတဲ့နာနဲ့ရုပ်တရားတွေမသိတော့ဘူးထိုင်နေတဲ့စိတ်အဆင့်စင်လည်းမသိတော့ဘူး ခိုင်ရင်အဆင့်ဆင့်လည်းမသိတော့ဘူးဟင်းအဲ့ဒါကြီးလွတ်ထွက်သွားပြီပယ်ရောက်သွားတယ်ဆိုတော့ဒီကိုလုံးပေါ်ကြီးပေါ့လေစန္ဒနာပြည့်ကြီးပေါ်ရောက်သွားမှာဒါပဲအဲ့ဒါလေးကြီးစဉ်းစားမှာပေါ့အကုန်ထိုင်ဟာလေးတွေလည်းဒါလေးကြီးကြောက်သွားပြီဆိုလို့ရှိရင်ငါရဲ့အနိဋ္ဌာဘယ်လိုလဲဆိုတာပေါ့လေဒီလိုလဲတွေးပြီးတော့လေຢာကလည်းဖြစ်နေတာပါ ဆိုးရုပ်တဲ့အနေအထားတွေတွေ့လို့ရှိရင်ဒေါသတွေလည်းဖြစ်နေတာပဲတိုင်ကျဲကနောက်မှာမမှတ်ဘူးဆိုလို့ဒီအဲဒီခိုက်တောင်မှာရှိနေတဲ့နာနဲ့ရုပ်တရားကျုံကျုပ်ဆက်ပုံနေလည်းပဲဘာမှမသိဘူးအဲဒါမသိတာဝိဇ္ဇာခေါ်တယ်အမှန်မသိတာဝိဇ္ဇာခေါ်တယ်မသိုံနေမဟုတ်ဘူးငါကဘာပဲငါကလူပဲစသည်ပါလေ လူပြည့်ရတည်လည်းရှင်တယ်ပုံသဏ္ဍာန်ကြီးတော့ရှင်လာတာပဲနော်ဟွန်းအဲ့ဒါသင်ရှားပါတယ်သူကတော့အဲ့တော့ဖြစ်ခဲ့ရုံနဲ့ပြည့်စုံပါအောင်မှတ်ရှင်ဒီပေါ်မှာပဲအာဆုံးမလည်းရှိနေတော့တတိယလည်းဒီမှာကပ်နေတော့ဒီမှာစိုက်စားနေတော့ဘယ်မှမပြေတော့ဘူး။တော့စိတ်ကလေးနဲ့ဆန့်ကျင်စိတ်ကျဲနေတာ။အားစိတ်နေတော့ အပြင်းနိုင်သွားတယ်တော့ဘုံအပြင်းပါဝကိလေသာလက်မခံပယ်လန်းတဲ့သဘောလေးတွေရှိနေတာအဝိတုပယ်ပြီးတော့ကုသိုလ်တရားတွေဖြစ်လာတယ်ဖြစ်လာတယ်တဲ့ဝိရိယအဲ့လိုလုပ်ပေးတာတတိယကလည်းစိတ်စိတ်ငြိမ်းချမ်းမှုမူကာဝယ်ထားတယ်ပြိဿုထားတယ်လုံဆုံးနေတယ် စိတ်ဆိုင်ကြသွားတော့ရာဂနဲ့ဆိုင်ကြတာဒေါသနဲ့ဆိုင်ကြတာမသိမရှိဘူးရင်းနေတာပါဘယ်လိုကောင်းအဖိုက်ခံပေါ်ရင်းအာရုံကိုမှတ်မိတယ်မှတ်မိတိုင်းပေါ့လေအဲဒီဝိရိယတတိသမာဓိဆိုတာဒါရီရဖြစ်နေတော့ဒီလိုခန္ဓာကိရိယာတွေရဲ့စိတ်တွေစင်ကြယ်တဲ့မိနစ်မှာဆိုရင်စိတ်ကပေါင်း60အချိန်ပေါင်း60မိနစ်မှာတစ်ချိန်ကြာတော့လည်းချင်း အချိန်ပေါင်း30စိတ်ကြည်စင်ကြယ်တော့ပြိဋ္ဌာန်ကိရိယာကြီးမထကြဘူးထကြမကောင်းကြတော့ဘူးအဲဒါဟာအားဆိုင်ပြီးတော့ဆွဲမဲစွာရှုလို့စိတ်လှုပ်ရှားမှုကြီးကင်းတဲ့အတွက်လည်းငင်းရတဲ့အကျိုးပါပဲထိုင်စေခဏမှာမမကနေထိုင်ရှာစေခဏမှာ ထိုင်ခြင်းနဲ့စိတ်အစဉ်စဉ်နဲ့ထိုင်ရုပ်အစဉ်စဉ်ဒါတွေဖြစ်နေပါလားသူတစ်ပါးကထိုင်ပါလို့ပြောလို့သူတစ်ပါးရဲ့အမိန့်နဲ့ထိုင်တာမဟုတ်ဘူးထိုင်ခြင်းလို့ထိုင်တာထိုင်နေတာကစိတ်နာတရားနာမလည်းခေါ်ပါတယ်ထိုင်နေတာကနော်ထိုင်ချတာ ထိုင်ချတော့ထိုင်လိုက်တော့အောက်တော့ကိုကြီးကလေးလေးကြီးတော့ကျသွားတာအဲဒါကိုထိုင်ချတယ်ခေါ်တယ်ဒီထိုင်ခြင်းနဲ့နတရားအစစ်စစ်နဲ့ထိုင်ရုပ်အစစ်စစ်အောက်ကိုလေးလေးပြီးတော့ကျသွားတာအဲဒီနန္ဒရုပ်ဆရာပဲရှိတယ်အဲဒီခိုက်တာဒါရှိတာတကယ်ရှိတာအဟုတ်ရှိတာပဲဒီမှာဆိုထိုင်ကြတိစ္ဆုတ်ကံကြာကြပါလေထိုင်ကြည့်တာမဟုတ်ဘူး ထိုင်မှာမဟုတ်သေးဘူးထိုင်စေထိုင်နေတော့ဟွန်းဟွန်းဖြစ်စေရုံနဲ့ပြစ္ဆုတ်ပါပေါ့လေထိုင်စေရုံနဲ့ပြစ္ဆုတ်ပါအမှန်တရားရှိမှပါတဲ့ဒီဟာရှိရတော့ရှိမှတည်းဆိုခုနပြောခဲ့တဲ့အတိုင်းပေါ့လေပထမတော့ထိုင်ချတာကိုပဲအဓိကထားပြီးတော့ထေရှားတဲ့ရုပ်ကိုပဲဥစားပေးပြီးတော့မှရပါတယ်။ဘာလို့လဲဆိုတော့သူကထေရှားတာပါ။ သင်ရှားတဲ့အာယုံလိုက်ပထမဆုံးဥပဒနာစတင်နှလုံးသွင်းရမယ်လို့အဆိုမရှိပါဘူးသူအတိမတ်နေတော့နောက်မကလေးကြီးရှိလာလို့ရှိရင်မကလေးကြီးအားကောင်းလာလို့ရှိရင်ထိုင်ခြင်းနဲ့စိတ်အစဉ်နဲ့ပြီးလာတယ်။ဒါကထိုင်ခြင်းနဲ့စိတ်အစဉ်နဲ့အရောက်သွားနတ်တော်လေးပြီးသွားတယ်။တခါကလည်းထိုင်ချတဲ့ထိုင်လို့အောက်ကိုလေးလေးပြီးတော့ကျသွားတဲ့ရုပ်တော်ကိုရောက်သွားတယ်။ တယုတ်ပြီးတယ်တပင်နဲ့ထဲတော့စိတ်တစိတ်ထဲကယုတ်ကောနာရောနာရောယုတ်ကောတွဲမကြည့်နိုင်ဘူးတခုကိုတည်တော်တာပါအဲ့ဒါတည်အဲ့ဒါထိုင်စေခဏနဲ့ပြစ္ဆုတ်ပံကြာကြာအခုလိုသတိစာနည်းနဲ့အဘူဒီအားဆက်ပြီးတော့စောစောကြီးရှုလို့ရှုရအောင်ဒီမှာစိတ်ကလေးစိုက်ကြတဲ့အခိုက် ရာဂနဲ့လှုပ်ရှားတာရှိဒေါသနဲ့လှုပ်ရှားမှုကိလေသာလှုပ်ရှားတာမရှိဘဲနဲ့ငြိမ်းပြီးတော့ဖြစ်နေတာခုနဇန်သဘောကြီးကလည်းပါတယ်လေချိန်ပေးတဲ့သဘောလေးစူးစိုက်တဲ့အဲရွယ်စည်းတဲ့အချိန်အားရပါနေတာဒါအဲ့ဒါလေးအထောက်ကူလည်းပြုရတယ်သူကအင်းဆက်လက်ရှိရတယ်ရှိပါများတဲ့ခါကျတော့ခုနစောစောကပြောခဲ့တဲ့အတိုင်းဆန့်ကျင်တဲ့និဝရဏတရားတွေ တဏှိလောဘဒေါသကိလေသာတွေပေါ့အဲ့ဒါတွေဆန့်ကျင်ဘက်သူတို့ဝေမခံဘူးဝိရတတိသမာဓိဒီသမာဓိခန္ဓာ၃မျိုးနဲ့မှုတ်ထုတ်နေတာဝေမခံအားကောင်းကောင်းနဲ့မှုတ်ထုတ်နေတာအဲ့ဒါနဲ့ထိရှားတာပဲဒီမှာဘုဒ္ဓဆိုသူတို့မကတ်နိုင်ဘူးပေါ့မကတ်နိုင်တော့တန်ရှင်းတဲ့စိတ်ကလေးတွေဖြစ်လာတာပဲတော့အဲ့ဒါမှကြီးလာတာပဲတီးလာတာပဲတော့ပရမသုံးစားကြလို့ရမှာတော့ အောက်ကြီးကြီးလာပြီဆိုလို့ရှိရင်အဲ့ဒါအားကြီးလာပြီဆိုလို့ရှိရင်ထိုင်နေရအစစ်စစ်ပေါ်မှာပေါ့လေးလေးပြီးတော့ကြာသွားတယ်မှာပြီဒီဖြစ်ဖြစ်ရှင်ဟဲ့ဒီကြောက်ကဒါရုပ်ကိုကြည့်လိုက်တာပဲရုပ်ပိုင်းစားကြည့်လိုက်တာပဲရုပ်ပိုင်းစားကြည့်တဲ့အခါမှာကကိုယ်ပုံကြီးပေါ်မှာလည်းစိတ်ကလည်းမရောက်ဘူးထိုင်တဲ့ရှင်းရပေါ်မှာလည်းမရောက်တော့ဘူးအဲ့ဒီလေးတဲ့သဘောပဲရောက်လာအဲ့ဒါရုပ်ကိုကြည့်တာပဲ တခါတခါမှလည်းထိုင်ကြီးတဲ့စိတ်အဖြစ်တခါတခါကြုံတတ်ပါတယ်ဟောစိတ်ကလေးကြီးတော့သွားလမ်းသိတယ်ဟင်းရာခာရုပ်ကိုသိလိုက်ရာခာနာကိုသိလိုက်ဆိုတာကိုလည်းဒီမှာအဲ့ဒါကြီးအဲ့ဒါအမှန်တရားကြီးသွားနေတာဟောဖြစ်ခဲ့ရုံနဲ့ပြည့်စုံပါအမှန်တရားရှိမှပါဆိုတာအမှန်တရားရှိမှတဲ့အခါကျတော့ဘုရားစိတ်ကြီးကြီးလာပြီဆိုလို့ရှိရင် တကယ်ရှိအဟုတ်ရှိတဲ့ရုပ်နဲ့နာစီစိတ်ကစိတ်ကြတော့တော့တဲ့သွားတော့အမှန်တိုင်းသိသိလာတာဒါပဲလက်ရှိမှတည်းဆိုအမှန်တိုင်းသိအောင်ဟောရတာထိုင်နေထိုင်နေပါအခုလိုတတိမရှိတော့ ဘာပဲဖြစ်နေဆိုတော့ထိုင်ပုံကြီးရောထင်တာကိုပုံကြီးပဲထင်ရတာအဲဒါသံထလပိယခေါ်တယ်ထိုင်ချတဲ့အချင်းရာပဲဒါပဲထင်နေတာအဲဒါအာကာရပိယခေါ်တယ်အဲဒီပုံသဏ္ဍာန်ပိယနဲ့အာကာရပိယကဖုံးထားတဲ့အတွက်ခိုင်ရတဲ့စိတ်အစစ်စစ်နဲ့တရားနဲ့အောက်ကိုလေးလေးပြီးတော့ကြွကြသွားတဲ့ တောင့်ကျင်းတဲ့ရုပ်တရားတွေမပေါ်လို့ဖြစ်နေတော့အဲ့ဒါသင်ရှားတယ်ကွာနောက်မှတ်ကောင်ရတဲ့အခါကျတော့အဲ့ဒီကိုယ်ပုံသဏ္ဍာန်နဲ့ထိုင်တဲ့အရှိရာတွေဟိုမှာမရောက်တော့ပဲနဲ့တခါတခါထိုင်နေတဲ့စိတ်အစဉ်ကိုရောက်သွားတခါတခါထိုင်ရုပ်လေးပြီးတော့တောက်ကြသွားတဲ့ရုပ်ပုံမှာရောက်သွားတော့အဲ့ဒါလည်းသိသိနေတာပါ အဲဒီလိုကိုယ်ရဲ့တကယ်ရှိအဟုတ်ရှိနေတဲ့နာမည်ရုပ်တရားတွေဟာမြင်နိုင်ကြတဲ့တရားတွေပါဠိတော်ဒုက္ကသလို့ခေါ်ပါတယ်။မြင်ဖို့ရအတွက်ခေးတယ်။မြင်နိုင်ကြတဲ့လွယ်လွယ်နဲ့မမြင်ဘူးပေါ့လေဒါပေါ့ခဲတယ်။မြင်နိုင်ကြတဲ့ဆိုလို့ရှိရင်သူတို့ဟာကံပိရနဲ့နဲ့တဲ့တရားတွေလို့ဆိုပါတယ်။မြင်နိုင်ကြတဲ့နဲ့နဲ့တဲ့တရားတွေ ဒီနိုင်ငံကဘယ်လောက်တဲ့နည်းနည်းပြီမယ်လို့ခေါ်လာဝိရိယတတိသမารိပေါ်တိုင်းအာယုံပေါ်မှာဖြစ်နေရှိနေလို့ရှိရင်ပရိယုဌာနကိလေသာတွေကတော့ဖြစ်ခွင့်မရဘူးငြိမ့်နေတာပဲအဲဒီခါကျမှတန့်ရှင်းနေတာပဲဆင်းရဲတရားတွေဆိုလို့ရှိရင်ဝိရိယတတိသမารိနဲ့တားထားတော့သူကဖြစ်ခွင့်မရဘူး အဲဒီမှာစိတ်ကလေးဟာအနောက်ဆက်ကြီးကကင်းပြီးတော့တန်ရှင်းနေတယ်လို့ဆိုမှာပါပဲအဲလိုတန်ရှင်းမှုကြီးအားပြည့်လာပြီဆိုလို့ရှိရင်ခုနသောသဘင်းကပြောခဲ့တဲ့အတိုင်းနာနဲ့ရုပ်ရုပ်နဲ့ရုပ်နဲ့နာဆိုတော့ပေါ့လေတွဲပြီးတော့ဖြစ်နေတာကိုပဲအရှိအရှိတိုင်းကြည့်လာတာပါပဲ။ ဒီကိုယ်တို့ကလည်းလို့ပြားကြီးတွဲဖြစ်နေတာဉာဏ်ရဲလို့ကံပြီးတော့နည်းနည်းပါလေးခင်နဲ့ဘာဖြစ်လို့ဖြင်းလို့မြင်လို့ရတဲ့တုံးဆိုတာပေါ့လေမိကုန်ထုတ်ကြပါမယ်အဖြေကတော့ကံပြီးတော့ဒီသံမောဒီကိစ္စကဝိတ္တမနိနာသုဘကတောဘဝရလို့ဆိုထားပါတယ် ကိုယ်တွေကသူ့ခိုက်တယ်နဲ့သူ့ခိုက်တယ်နဲ့နာနဲ့ရုပ်တရားတွေဟာတွဲပြီးတော့ဖြစ်နေကြပါလေသူတို့ဟာမြင်နေခဲ့တဲ့တရားတွေပါပဲမြင်ဖို့မလွယ်ပါဘူးတဲ့နည်းလဲနည်းလဲပါလေတဲ့ဘလောက်ကနည်းနည်းပြီမယ်လို့ပဋိပက္ခဝုဓမနာဆက်ကြည့်ပဲဇာကဒေါသမောဟအသုံးလုံးဒီဝရဏတရားတွေအခုလိုအားစိတ်ပြီးတော့ဆွမ်းလဲစွာရှိမှု စိတ်ရှိရှိပြီးဘူးရှင်ရတိုးဖို့ပေါ့လေဒီမှာဥပဒနာလုပ်ငန်းတွေကပါနေတော့စัจကျင်တဲ့သူတွေသားတွေယောရဏတရားတွေနှုတ်ထုတ်လိုက်တော့သူတို့ဟာဖြစ်ခွင့်ရပါနဲ့မြင့်ဆင်သွားလို့ပါပဲစัจကျင်ဒီယောရဏယောရဏတရားတွေဟုတ်လို့မြင့်ဆင်သွားခြင်းကြောင့်သူတို့မကန့်နိုင်ခြင်းကြောင့် စုပါကတော့ကိုရဖြစ်လွယ်မြင်လွယ်လာပါလေလက်စုသံဃာဖြေထားပါတော့စိတ်ကောင်းတဲ့စကားလေးတော့ဆိုဖြစ်ကြတဲ့ပြစုပါအမှန်တရားရှိမှပါဆိုတော့အဆိုးမင်းလည်းကိုက်သွားပြီဖြစ်ဆုံးမှလည်းမရှိရင်ပေါ်လုံးပြည့်ရတာဆိုတာပါလေ ထိုက်တဲ့ကာလမှာပေါ့လေတကယ်ရှိအဟုတ်ရှိနေတဲ့နေရာကွဲဖြစ်နေတဲ့နာနဲ့ရုပ်တရားကိုသူဖြစ်ဆုံးဖြစ်ဆဲမှာမရှိလို့ရှိရင်လည်းအတုံးလိုက်တယ်လေအလုံးလိုက်ဆဲလိုက်ကိုယ်ပုံသဏ္ဍာန်ကြီးထိုင်နေခြင်းရဒီဘဝစိတ်ကတည်နေမှာပဲဟွန်းဖြစ်ဆဲမှာမရှိလို့ပေါ်လို့ပြည့်ရတယ်ပြည့်ရတည်ပေါ်တာပဲ ပြည့်ရပေါ်ကကိလေသာတွေပြည့်ရတွေပေါ်လာလို့ရှိရင်ကိလေသာတွေကျတတ်ပါလေထိုင်စေခါလာမှာစိတ်စိတ်ဆက်ဆက်ရိုးသေးသေးအားဆက်ပြီးတော့စိုးစိုးဆောင်ရှိရင်ဇာရောဂါတွေဝင်ပြီးတော့စိတ်ကြိမ်မငြိမ်သက်ဖြစ်တော့တာပါပဲခံရတဲ့စိတ်အစစ်အစစ်လည်းမသိဘူးခံရုပ်အစစ်အစစ်လည်းမသိဘူးအဲ့ဒါမသိတာဝိဇ္ဇာပေါ်တာပဲမောဟကိလေသာတွေလည်းဆိုပါတယ် အမှန်မရှိလို့ရှိအလွဲတွေလည်းရှိသေးတယ်နာကပဲထိုင်တာပဲဆိုတာကိုငါဆိုတဲ့အနေနဲ့အတ္တဆိုရှိတဲ့ပုဂ္ဂိုလ်အတ္တလေးကထိုင်တာပဲဆိုတာကိုဒီလိုပဲရှင်းတာပဲအဲဒီအစွဲတွေဝင်သွားတာပဲဟွန်းအဲဒီမောဟကိလေသာတော့အများဆုံးပါနေတော့တာပဲပြီးတော့ဒီခိုက်တော့မှာကိလေသာကြီးဖြစ်သွားတာကိုပဲမယုံနဲ့မယုံနဲ့ အဲဒီကလောတ္တပပေါ်လေတော့ကိုဘဝကိုပြစ်ထားတယ်တစ်ခါကပြစ်ထားတယ်ဟောလေတော့အဲဒီကလောတ္တပကိတိပါလေပါသွားတာအားဆိုင်ပြီးတော့မရှိတော့တင်စေကာလမှာဖြစ်တဲ့ယုံနာပေါ်ပါပေါ်လေစိတ်ကစိုက်ပြီးသားတော့ဥဒိစ္စဆိုတာလည်းဖြစ်နေတာပါဥဒိစ္စဆိုတာပေါ်လာတဲ့အာဟုမှာ မကတ်တာပေါ့အဲ့ဒီမှာစစ်ကလေးကဆုပ်လို့ရွာနဲ့လူနေတာပေါ့လေတနည်းအားဖြင့်အပြင်ထွက်ပြေးတာပေါ့လေပြေးတာပေါ့နေရလို့ရပါတယ်သူကတော့တော့အဲ့ဒီကိလေသာကတော့လေးမျိုးကတော့အမြဲတမ်းလိုပါနေတာပါဖြစ်နေတာပါဒါသိကြတယ်ပြည့်ရပေါ်လာကိလေသာဆိုအဲ့ဒါကြီးကြာလာတာပါပဲ ပြီးတော့ဒါလည်းမဟုတ်ဘူးငါကပဲထိုင်ချတာအတ္တလေးရှိတယ်အတ္တလေးကလုပ်ပေးနေတာပေါ့လေအမှန်ကတော့ထိုင်နေတဲ့စိတ်အစစ်စစ်ရတယ်စိတ်ပဲသူကနားလဲသူကလည်းကလည်းအတ္တမဟုတ်သူမှလည်းအတ္တမရှိဘူးဘာရှိဘူးနတ်တော်ပဲဒါပဲထိုင်တဲ့ရုပ်အစစ်စစ်ကလည်းလေးလေးပြီးတော့ကြာသွားတယ်ကိုယ်ရံလည်းဒါရုပ်တော်ပဲတတ်သိစားတာပဲ စိတ်တဘာဝပဲအတ္တမဟုတ်ဒီဘက်မှာလည်းအတ္တမရှိဘူးအနတ္တဆိုတော့လက်ထင်ရှားနေတာပဲဒီမှာဒီတဘာဝပဲနတ်တဘာဝရုပ်တဘာဝအဲ့လိုကြည့်သွားတော့ခုနရိုးရိုးအတ္တဆိုလည်းကျင်းတော်တယ်ဒီမှာတနည်းအားဖြင့်သက္ကရာတိရှိဆိုလည်းကျင်းတော်တယ် ပြုမှာစိုးစိုးတွေကထိုင်နေတဲ့စိတ်အစစ်တွေကိုဒီကစအချိန်ကုန်ပြတာဖြစ်တယ်။အဲဒါနတရားစုခေါ်တယ်ကာယလို့ခေါ်ပါတယ်။ထိုင်ချတဲ့ခါမှာလေလေးလေးပြီးတော့ကြာတော့တစ်ချိန်တခါမဟုတ်ဘူးအချိန်ကုန်ပြဆိုလေးတာဖြစ်နေတာ။အဲဒါယုတ်ကာယယုတ်အစုခေါ်ပါတယ်။အလုံးစုကိုပေါင်းပြီးတော့ကာယလို့ခေါ်လိုက်ပါတယ်။ယုတ်စုနာစုယုတ်ပေါင်းနာပေါင်းတဲ့ အဲ့ဒါဟာမရှိတာမဟုတ်ပါဘူးပူလေးလေးရှိနေတာပါသစန္တစန္တလားစန္စန္တဆိုတာဖြစ်နေတာရှိနေတာသင်္ချာရှိနေတာသင်္ချာရှိနေတော့ရုပ်စုနာစုတဲ့အဲ့ဒါကိုပဲပါဠိလိုသက္ကာယလို့ခေါ်ပါတယ် ဒီလိုရှိအဟုတ်ရှိနေတဲ့ကျုပ်စုနာစုမှာသူတို့ဖြစ်တုံးဖြစ်စေတဲ့မှာဒီလိုမရှိဘူးဆိုလို့ရှိရင်တော့နာမလည်းမသိယုံမှလည်းမသိဘူးအဲဒီနတရားပေါ်မှာအတ္တလို့ထင်နေတယ်သို့မဟုတ်နတရားယုတ်တရားအစုပေါ်မှာအတ္တတွေရှိနေတယ်ဒီလိုအစွဲကတ်တယ်အဲဒီလိုထင်မှတ်တယ်အဲဒါဒိဋ္ဌိခေါ်တယ်ဘယ်မှာဖြစ်တဲ့ဒိဋ္ဌိလဲ အဲ့ဒီဆိုရခုနထိုင်တဲ့ကာလမှာခရင်နဲ့စိတ်အစစ်စစ်မတရားစုနဲ့ကြီးလေးပြီးတော့ကြာသွားတဲ့ထိုင်ရုပ်အစဉ်စဉ်ရုပ်တရားစုဟာတဲ့ဆိုရတဲ့ဖြစ်တဲ့ဒိဋ္ဌိအဲ့ဒါကိုသက္ကရာဒိဋ္ဌိခေါ်ပါတယ်ရိုးရိုးပုဂ္ဂိုလ်မှာဆိုလို့ရှိရင်ကိုယ်ရဲ့ကဖြစ်တဲ့အမူအရာတိုင်းကို ဒီဘုံရတိုင်းမှာပါနေတဲ့နာနဲ့ရုပ်တရားကိုသူတို့ဖြစ်တုံးဖြစ်စေမရှိဘူးမမှဘူးဆိုလို့ရှိရင်တော့အဒီစက္ကရတေတိဟာပါနေတော့တာပါပဲနောက်လေးကြမှာအဲ့ဒါကြီးဆက်ပြီးတော့ပြောရအောင်ဒီနေ့တော့ဒါတော့ပဲနားလည်ထားအောင်